အနန္တဘုံရှင်ထုံကအင်နမိရေရှိထာဥညွတ်တော် ဘုရားသံဃာအနန္တ၅ပါးမမေ့ပဲကိုဗျ။ဘာမေ့မလဲဗျ။ကိုလာလွယ်ဆဲလာဖားမြင်ရတော့အမေ့ကျေးဇူးကိုဗျ။အဖေ့ကျေးဇူးတော့မရှိဘူးလားဗျ။ရှိတော့ရှိပါရဲ့လေအမေကအရင်တတ်ထားလို့ဟောတဲ့အတဲ့ကောင်ပဲအဖေကအရင်တတ်တယ်ဟဲ့။မစ္စတာမတတ်သေးဘူးကြောင်းနေပါအောင်ကွယ်။အမေပြောစမ်းပါဦးစာတော်ဗျာကြီးရဲ့။ မသေးမချင်းမှတ်ထားအမေကအရင်တတ်တယ်ဆိုတာဟာမာတာပီတုလို့သာရှိတယ်ပီတာမာတုလို့မရှိဘူးဟာတောင်းပါပြီလေတောင်းပါပြီလေသို့တော်လည်းမင်းအမေငါမပါရင်မပြီးဘူးမောင်ဘာလဲမင်းစကားဥတူတူမလုံးနဲ့ထအောင်လိုက်မယ်ခင်ဗျာနားထောင်မင်းအမေအိမ်ကထိုင်းနေတာငါကပက်ဆံရအောင်ရှာကြည့်ရတာဒါကြောင့်မို့လို့ငါမပါရင်မပြီးဘူးလို့ပြောတာဟဲ့ဖေးမသားရဲ့ ထို့ပေမဲ့အမေကကောင်းတယ်ခင်ဗျာဟင်းဒါပေမဲ့မင်းအမေငါကောင်းမှမင်းအမေကောင်းမှာဒီတစ်ခါတော့ထချလိုက်မယ်မင်းစကားပြောသားဟေးဟေးအယမ်းမလုပ်နဲ့နော်စကားကြကြနာနာနားထောင်ငါကလူမိုက်ခင်မင်းအမေမင်းမမိုက်ဘောအေးလေငါကအယက်သမားဖြင့်မင်းအမေအယက်သမားမရဘောမှန်တယ်လေရှင်းမသွားဘူးလားဒေါ်ရာကူမရမင်းရင်ဒီလိုတော့အဟုတ်သားဘောကွယ်သို့တော်လည်းပဲအမေကျေးဇူးကများလို့လို့သာ မေမေဘောလေတွင်နာဘောကွထုံးမလဲမေမေဘောနဲ့ဒီမလဲမေမေဘောနဲ့ဒီပိုင်းဆရာစီကြီးကထွင်ထားလိုက်တာမင်းလားထောင်ငါထိုးပြသူသားမှာကွယ်မင်းကအတန်လဲတောင်းပါစိတ်ကောင်းကိုမွေးပါလို့ရှင်းဟောင်းကိုတွေးရငါကျေးဇူးတော်ရှင်တောင်းပြီအနာနာကိုဖြင့်ဟုတ်ဒီနာဝစေလိုက်မယ်လေ ဖိုးထိုက်တယ်အမိကျအောင်မင်းကဒီလိုလားဟမ်ငါကလည်းလာပါလေဦးမယ်မောင်ကြားသားများပြီကွယ်မေထပီတာပီတာဦးထရပီတာပီတာမှန်ပေါ့အလီအလားလားသာယမို့ဟုတ်တယ်ဟုတ်တယ်ငါပါအလီအလားလားသာယမို့ဟုတ်ပေါ့ဗျာမင်းအမေငါကယူ ကောင်းမေွယ်မဲ့အမေငါကယူတယ်အမေနောက်တောင်ဆက်เสียရှိသေးမတယ်နစ်တော်ကတော့ဖရားတော်ကတော့မှန်ဟဲ့ဖရားတောင်တယူတာပဲအာ အမေကျေးဇူးသာရှိရမလားဟောသာသမီကျေးဇူးကမရှိရဘူးလားအမေပြောသမှာအောင်လေညာညာနေစောင်းရင်လားမွေးဖခင်ကောင်းရမှုတကြောင်ထောက်ခါဒီမှာလိုက်တာဟဲ့သာသမီကျွန်တော်ခရခရအနားပြလေးနဲ့သာသမီကျွန်တော်ခရခရနောင်ဟဲ့နောင်စင်းလိုက်မယ်လေမအိတ်ချင်းမနဲ့အိတ်ချင်းအောင်ထောင်း တော်တန်တိတ်နင်တို့ကလာသားသမီးတွေဟာဒါကြောင့်မိုက်တယ်လို့ပြောတာပဲနောက်တစ်သက်လုံးမိမ့်မမယူပဲမနေဘူးမိမ့်မယူမဲ့ကြရင်နောက်ပိုးမျိုးစုံနဲ့နားလေရလားဘာဖြစ်လို့နားမလဲလဲသိရင်ပြောစမ်းပါလေနားထောင်ကျုပ်ကျုပ်ပြမယ်ရုပ်ရှင်ပွဲများမော်တော်ကားနဲ့စားစရာအဖုံဖုံပိုက်ဆံကုန်ရန်ကုန်ကနောက်ပိုးလီတစ်မျိုးငါကလည်းလာလေဦးမယ် မြရသေးဆိုင်ကုံခေါင်းကြီးခြုံတဲ့ကုံမာကြီးငယ်ငယ်အောင်ွယ်တလွာပိုက်ဆံဝေကျုံတအုံးအုံးနဲ့မင်းတုံးမင်းလက်ထက်ကနောက်ပိုးလဲတစ်မျိုးပဲဟဲ့တုံကျင်းသမားလေးနေချမ်းမြင်နဲ့ကျုပ်အဖေဆက်ပိုင်အပျော်ရဲဆိုင်မောလငိုင်းကနောက်ပိုးလီတစ်မျိုးမင်းကလေးကိုကြည့်ကြည့်မနာမနေကြည့်သူမသိငါဆိုစိတ်တနှွေးနှွေးနဲ့မန္တလေးကနောက်ပိုးလီလိုတစ်မျိုးပဲ ကျဲစီကိုတီးတပြက်စီးနဲ့တနည်းဟန်တော်စိတ်အပြာပေါ်နိဗ္ဗာန်သောနောက်ပိုးကြီးတစ်မျိုးတော့လားမောင်စုမမတိအဖေစုမမတိမင်းကလေးကိုကြည့်ကြည့်ကြည့်မျက်စိမလုံးအင်းတရေမရဆုံးတော့ဖုံးကြီးလူွက်နောက်ပိုးလဲတမင်းလားဒါယထာမီယထာခကြီးသွားနေဒီသားလိုလိုမရလိုနဲ့ငကိုမျက်နှာ လူအထင်မှားလာအောင်အကြွားတွေဆိုင်အနာမှာထိုင်မပိုင်သောနှုတ်ဘိုးဒီတစ်မျိုးပါမင်းကလေးကြည့်ပြီးအေတရုပ်ကြည့်မယ်ဆိုရင်နမ်းမတူမတတရုပ်ကြည့်ကြပြီးတော့ခြေကျင်ပမညောင်းတယောက်ကြီးရောင်းနိုင်တဲ့ဇွဲကောင်းသောနောက်ကိုတစ်မျိုးဒီကလည်းရှိပါသေးဗျာအယွယ်မဝဲတဝဲပညာပင်တို့ညင်ွေဖြစ်ရှာမြစ်တကာတဲတဲ့ရေးဆက်ကြပြဝါဒနာနဲ့ ဖရာကကျိန်မိမ့်မာကလိမရစာမင်းဝဲကြတဲ့ဖြင့်လောကအချိန်ကြောင်းအင်္ဂလိပ်ကျောင်းကနောက်ဘိုးကြီးတစ်မျိုးလားပလေမတတတရွာကိုပတ်လျက်ရေခတ်တဲ့အပြူကျော်မရဲတရဲနဲ့ပြောတော့ခြေတော်ကနောက်ဘိုးကြီးတစ်မျိုးပဲဘိုင်စကယ်ကြီးနေတိုင်းစီးလျက်သမီးကြီးကသူတို့ချင်းများတာကိုစัจ जा ကယောဂါလုံးရဆရာဝန်အပူရခက်သောနောက်ဘိုးကြီးတစ်မျိုးလား ဝါဒင်းဝါပခင်းလူပရမတောင်မာလေးတွေနာဖတ်ပြီးနေဥပုပ်ခေရနိုင်အမြဲနေတတ်သောနောက်ကိုတမျိုးပဲခရီးကြီးရောင်ရောင်အမိန်တော်ရရောင်ရောင်နဲ့ဖောင်တိန်ကိုဆောင်ပြီးနေတောင်မာလေးအနာဂိုက်ထုတ်လို့ကိုကအင်္ဂလိပ်စကားနဲ့စတိုင်ထုတ်ဇာဝီထုတ်နဲ့နောက်ကသောသေးယုံတော်တက်ရသောနောက်ကိုတမျိုးပါ လုံကြီးကိုပေါင်အင်ကြီးကိုပေါင်ပေါင်မာလေးကလည်းမကြိုက်ဖဲနဲ့ယုံပွဲနဲ့လက်မကုံတတ်တော့နောက်ကိုလေးတဲ့မျိုး